ဖိလိပ္ပိဩဝါဒစာအခန်းကြီး1အငယ်1မှ2ယေရှုခရစ်၏ကျွန်ဖြစ်သောပေါလုနှင့်တိမောသေသည်ဖိလိပ္ပိမြို့၌ရှိသောသင်းအုပ်တို့နှင့်သင်းတောက်တို့မှစ၍ယေရှုခရစ်၏တန်ရှင်းသူ အပေါင်းတို့ကိုကြားလိုက်ပါ၏တခင်ယေရှုခရစ်နှင့်ငါတို့အဖဒီဟုသောဖျားသခင်ထံတော်ကကျေးဇူးတော်နှင့်ညီသက်ခြင်းသည်တင်တို့၌ရှိပါစေသောအငယ်3မှ7 ငါသည်ဆုတောင်းပတနာပြုသောအခါခါဝမ်းမြောက်သောစိတ်နှင့်တင်တို့ရှိသည်မြအဖို့ကိုအစဉ်ဆုတောင်းပတနာပြုလျက်တင်တို့ကိုအောက်မေ့သောအခါခါတင်တို့သည်ရှေးဥစွာသော နေ့ရက်မှစ၍ယခုတိုင်အောင်အေဝံဂေလိတရားကိုဆက်ဆံ၍ခံစားကြောင်းကိုငါထောက်သည်ဖြင့်ဘုရားသခင်၏ကျေးဇူးတော်ကိုချီးမွမ်းပါ၏တင်တို့တွင် ကောင်းသောအမှုကို ပြုစပြုတော်မူသောသူသည် ယေရှုခရစ်၏နေ့ရက်တိုင်အောင်ပြည်စည်းလျက်ပြုတော်မူမည်ဟုငါသဘောကျ၏ရှိသမျှသောတင်တို့၏အမှုအရာ၌ဤတို့ငါယူအပ်၏အကြောင်းမူကားငါခံရသောယေရှုတော်ကိုတင်တို့အပေါင်းသည်ဆက်ဆံကြသည်ဖြစ်၍ငါသည်အကျဉ်းခံရတော်၎င်းဧဝံဂေလိတရားပြ၌တက်တည်ခံ၍ထိုတရားကိုတည်စေတော်၎င်းတင်တို့ကို အောင်းမိ၏ ငါသည်တင်တို့အပေါင်းကိုယေရှုခရစ်၏မေတ္တာကရုဏာနှင့်အဘယ်မျှလောက်လွမ်းသည်ဟုဘုရားသခင်သည်ငါသက်တည်ဖြစ်တော်မူ၏ငါသည်အဘယ်သို့ဆူတောင်းသည်ဟုမူကားတင်တို့သည်ခြားနာသောအရာတို့ကို ပိုင်းခြားစေခြင်းငှာဉာဏ်ပညာအမျိုးမျိုးရှိလျက်မေတ္တာပါရမီတိုးပွား၍ပြည့်စုံမိအကြောင်းကို၎င်းယေရှုခရစ်အားဖြင့်ဘုရားသခင်၏ဘုန်းတရီတော်ကိုထင်ရှားစေတတ်သော ဖြောင့်မတ်ခြင်းအကျင့်နှင့်တင်တို့သည်ပြည့်စုံ၍ခရစ်တော်၏နေ့ရက်တိုင်အောင်စိတ်ကြည်ပြူလျက်တင်းလဲခြင်းအမှုနှင့်ကင်းလွတ်လျက်ရှိမိအကြောင်းကို၎င်းငါဆုတောင်းပတနာပြု၏အငယ်၁၂မှ၁၉ညီကိုတို့ငါနဲ့ရောက်သောအမှုရာတို့သည်အေဝံဂေလိတရားကိုမမြစ်တားသည်သာမက ပြုစုရာဖြစ်သည်ဟုသင်တို့သိစေခြင်းငှာငါအလိုရှိ၏ထိုသို့သောအဖြစ်ခရစ်တော်ကြောင့် ငါခံရသောချီနှောင်ခြင်းအမှုရာသည်နန်းတော်၌အနှံ့ပြားထင်ရှားသည်သာမကခတ်သိမ်းသောအရ၌ထင်ရှား၏သခင်ဖျား၌ညီကိုများတို့သည်ငါခံရသောချီနှောင်ခြင်းကြောင့်ယုံမှားသောစိတ်နှင့်ကင်းလွတ်၍ကြောက်ရွံ့ခြင်းမရှိဘဲနှုတ်ကပတရားတော်ကိုသာ၍ဟောပြောဝန်ကြ၏လူအချို့တို့သည်ညူဆူရန်တွေ့ကျင်သောသဘောနှင့် ခရစ်တော်၏တရားကိုဟောပြောကြ၏အချို့တို့သည် စေတနာစိတ်နှင့် ဟောပြောကြ၏ငါသည်ဧဝံဂလိတရားကိုထောက်မှတ်ဖို့ရန်ခံထားသောသူဖြစ်ကြောင်းကိုဤသူတို့သည်သိ၍ခရစ်တော်၏တရားကိုမေတ္တာစိတ်နှင့်ဟောပြောကြ၏ထိုသူတို့သည်ကြည်ပြူသောစိတ်မရှိချီနှောင်ခြင်းကိုငါခံရသည်တွင်တာ၍ဆင်းရဲစေမည်ဟု အကြံရှိ၍ရန်တွေ့ကျင်သောစိတ်နှင့်ဟောပြောကြ၏အငယ်၁၈မှ26တို့ဖြစ်၍အဘယ်သို့နည်း ရှုဝဲ၍ဟောပြောသည်ဖြစ်စေတစ္ဆာရှိ၍ဟောပြောသည်ဖြစ်စေအဘယ်သို့သောအားဖြင့်ဟောပြောသည်ဖြစ်စေခရစ်တော်၏တရားကိုဟောပြောခြင်းရှိ၏ထိုအကြောင်းကြောင့်ငါသည်ယခုဝမ်းမြောက်၏နောက်၌လည်းဝမ်းမြောက်လိမ့်မည်အဘယ်သို့နည်းဟုမူကားငါသည် အလင်းရှက်ကြောက်ခြင်းမရှိရဲရင်ခြင်းနှင့်ပြည့်စုံ၍အသက်ရှင်သည်ဖြစ်စေတည်သည်ဖြစ်စေငါကိုယ်ခန္ဓာ၌ခရစ်တော်သည်အစင်မပြတ် ဂုံတရေထင်ရှားတော်မူကဲ့သို့ယခုပင်ထင်ရှားတော်မူမည်ဟုငါမျှော်လင့်အားကြီး၍တောင့်တသည်နှင့်အညီတင်တို့ဆူတောင်းသည်ဖြင့်၎င်းယေရှုခရစ်၏ဝိညာဉ်တော်မဆသည်ဖြင့်၎င်းဤအကြောင်းအရာသည်ငါကိုကယ်တင်သော အကြောင်းအရာဖြစ်မည်ဟုငါသိ၏ငါအသက်ရှင်သည့်အရာမှာခရစ်တော်ဖြစ်၏တေလင်မူကားသာ၍အကျိုးရှိ၏ဤကိုယ်ခန္ဓာ၌ငါသည်အသက်ရှင်လျင် ငါပြုသောအမှု၏အကျိုးကားထိုသို့သောအကျိုးဖြစ်၏သို့တော်လည်းအဘယ်အကျိုးကိုရွေးယူရမည်ဟုငါမသိထိုအကျိုးနှစ်ပါး၏အကြား၌ငါသည်ယခုကျင်းမြောင်းစွာ နေရ၏ဆုတေ၍ခရစ်တော်နှင့်အတူနေခြင်းကတောင့်တလိုချင်သောစိတ်ရှိ၏တာ၍အလွန်ထူးမြတ်သော အကျိုးဖြစ်၏သို့တော်လည်းကိုယ်ခန္ဓာ၌နေရလျင်တင်တို့၌တာ၍အကျိုးရှိလိမ့်မည်ထိုတို့ရှိလိမ့်မည်ဟု ယုံမှားခြင်းနှင့်ကင်းလွတ်သည်ဖြစ်၍တင်တို့ရှိရာသို့ငါတဖန်ရောက်လာသောအားဖြင့်တင်တို့သည်ယေရှုခရစ်ကိုအမိပြု၍ငါအတွက်ကြောင့်တာ၍ဝါကြွားဝမ်းမြောက်ခြင်းရှိစေခြင်းငှာတင်တို့သည်ယုံကြည်ခြင်း၌တိုးပွားဝမ်းမြောက်မည်အကြောင်းငါသည်ကိုခန္ဓာ၌နေ၍တင်တို့ရှိသည်မြတ်နှင့်ပေါင်းဖော်ရမည်ကိုငါသိ၏အငယ်29မှ29 င်တို့သည်ရန်သူများကြောင့်အလင်းမကြောက်ရွံ့မတုန်လှုပ်ဘဲတပါးဒီသောစိတ်ဝိညာဉ်၌တည်၍အေဝံဂေလိတရားနှင့်ဆိုင်သောယုံကြည်ခြင်းအဖို့အလို့ငါတညီတရွတ်ကြီးစ조사အထုတ်သည့်အကြောင်းအရာကိုငါရောက်လျင်တင်တို့နှင့်မျက်မှောက်တွေ့သည်ဖြစ်စေ၊ကွာလျက်နေသည်ဖြစ်စေငါကြားသိရပါမည်အကြောင်းခရစ်တော်ဤအင်္ဂလိတရားနှင့်အထိုက်လျောက် ဝတ်ကြီးဝတ်ငယ်များကို ပြု၍သာနေကြလော့ထိုတို့ရန်သူများကြောင့်အလင်းမကြောက်မရွံ့မတုန်လှုပ်သောအကြောင်းရာသည်သူတို့၌ပျက်စီးခြင်း၏နမိတ်လက္ခဏာဖြစ်၏ဘုရားသခင်စီရင်တော်မူသောအားဖြင့်တင်တို့၌ကကယ်တင်ခြင်း၏နမိတ်လက္ခဏာဖြစ်၏အကြောင်းမူကားတင်တို့သည်အထက်က မြင်သည့်အတိုင်းယခုလည်းကြားသည့်အတိုင်းငါခံရသောတိုက်လံခြင်းကိုခံရသည့်ဤသူတင်တို့သည်ခံရကြသည်ဖြစ်၍ ခရစ်တော်ကိုယုံကြည်ခြင်းအခွင့်မှတပါ ခရစ်တော်အတွက်ကြောင့်ဆင်းရဲခံရခြင်းအခွင့်ကိုယေရှုတော်အားဖြင့်ရကြ၏